သေတာဆိုတာမလှုပ်မရက်ကြီးနေတာပေါ့အဲ့ဒီသေခြင်းတရားကိုမစ္စုမန်လို့ခေါ်တယ်။သူကလည်းအကျိုးမဲ့မဖြစ်စေဘူးလား။ဒါကြောင့်သူကိုမစ္စုမန်နဲ့အဲ့တော့မင်္ဂလာပါရှိတော်ဗလား။ပါပါတော့ ဟုတ်ပြီလားဒေဝဗုဒ္ဓမန်ဆိုတော့ဘာတော့ခန္ဓာမန်ဆိုတာကိလေသာမန်ဆိုတာအဘိသင်္ခါရမန်ဆိုတာကုသိုလ်ကံအကုသိုလ်ကံဟုတ်လားပုညဘိသင်္ခါရ အပုညာဝိသင်္ခါရอืมမစ္စုမန်ဆိုတာလူတိုင်းကြောက်တဲ့မှာဟုတ်လားကြောက်သလားကြောက်တော့ဘောဟုတ်ကဲ့လားဘယ်မှန်ကိုကြောက်တော့မစ္စုမန်ကြောက်ပေမဲ့မစ္စုမန်ကတဘဝတစ်ခါသာသူကအကျိုးမဲ့လောက်တာမဟုတ်လား ကိလေသာမှငါအကြိမ်ကြိမ်လုပ်ပေးမနေဘူးလားခန္ဓာမှငါအမြဲတစေမဟုတ်လားဒါဖြင့်ဘယ်ဟာကြောက်ဖို့ပိုကောင်းလို့ခုနတော့မေစုမှန်ဆိုဟုတ်ကလားဘယ်မှငါကြောက်ဖို့ပိုကောင်းတော့အဲ့ဒီ၅ပါးလုံးကို တတ်ချင်ပယ်ခြင်းနဲ့ဆိုလို့ရှိရင်ငါးပါးလုံးစိတ်အောင်လိုက်ပယ်နေရရင်မောလို့တခုတည်းကနေပယ်လိုက်မယ်ရမလားပယ်ဟာပယ်ရမဟဲကိလေသာမှအနိုင်တိုက်လိုက်လို့ရှိရင်တခြားမှန်တွေပါပြုတ်မသွားဘူးလားအခုတတိပဋ္ဌာန်ဝိပဿနာအာထုတ်တာကိလေသာမှန်တိုက်နေတာမဟုတ်လားဟုတ်လား တရားမမှတ်ဖဲနဲ့စကားပြောနေရင်တော့ယောဂီကနိုင်မလားကိလေသာကနိုင်မလားကိလေသာနိုင်ပါဗျာဟုတ်ကဲ့လားတရားမမှတ်ဖဲအိတ်နေရင်ရောကိလေသာနိုင်ပါဗျာအဲ့တော့တိုက်ရင်တိုက်ရင်နဲ့လဲနေတာဗောမဟုတ်ဘူးလားအဲဝိရိယရှိလို့လားဝိရိယနည်းလို့လား အဲဒါကိလေသာလဲအောင်တိုက်ဖို့ဆိုလို့ရှိရင်ဘာလို့သလဲဟုတ်ကဲ့လားဝိရိယအားကြီးပြီဆိုလို့ရှိရင်လက်နဲ့ကောင်းရင်နိုင်တာပဲမဟုတ်ဘူးလားဘာလက်နဲ့တွေတော့ဟမ် သီလသမာဓိပညာသီလစင်ကြယ်မယ်သမာဓိက အမြဲတမ်းစိုက်တည်ပြီးတည်နေမယ်ပညာကရှုတိုင်းရှုတိုင်းယုတ်ရှုတိုင်းရှုတိုင်းနာမ်ကိုသိနေမယ်ဆိုလို့ရှိရင်ကိလေသာကိုမနိုင်ဘူးလားမနိုင်ပါဘူးလူတို့ရှင်လန်းရှင်ရဟန်းပြုလျင်ဤသူမှမင်းစိတ်ခင်ဖို့ပြင် ယင်သူနှမြပြောကြတွင်တွင်စိတ်ချီနူးရွှင်မြူးဒီချိန်ပင် ရှင်ယဟန်ဖြစ်လို့အာသစ်တွေဝင်မဉ္ဇဉ်ပတပွားများနေစဉ်စစ်ပွဲဆင်နွယ်သူပဲလို့ပင်စိတ်ကြည်နူးရွှင်မြူးဒီချိန်ပင် ကိလေကုန်ခန်းငြိမ်ညာကြည်ရွှင်ရတ္တဖို့နံစံမြန်းနေစဉ်အောင်ပွဲဆင်နွယ်သူရဲ့လို့ပင်စိတ်ကြည်နူးရွှင်မြူးသည်ချိန်ပင်ပြင်းစေဆင်နွယ်အောင်ပွဲချိန်တွင်နတ်တို့ကလည်းပျော်ပွဲဆင်ခြင်းထို့ကြောင့်သင်တို့တိုက်ဖို့ပြင်းစင် လက်နဲ့ဆွဲတိုက်ပွဲကိုစီဝင် သီလလက်နဲ့ဝင်လက်ဖြူစင်တမာတိလက်နဲ့စိုက်လျက်ဒီလင်ပညာလက်နဲ့ခွဲဖြက်သုတ်သည်စေအောင်ပွဲဆင်နွယ်တေချာပင်ဘယ်စစ်နိုင်မှာတော့ကိလေသာမန်စစ်တီကိုနိုင်မှာဟုတ်ကလား လေသာမစတိကိုနိုင်မှာအဲ့ဒါလို့နိုင်အောင်ဘယ်အခါတိုက်မလဲဘယ်အခါတိုက်မလို့နောက်တစ်နှစ်လောက်ရှိမှတိုက်တယ်ပေါ့ဟမ်ဟုတ်ဘူးလား6လလောက်ရှိမှဘယ်လောက်တော့ ဣဇေဝဣဇေဝကိစ္စံအာတပံကောဇေညံမရဏံသူဝေနာဟိနောသင်္ကရံတေနမဟာသေနေနမစ္ဆုနာအာတပံကိလေသာကိုပူလောင်6လုံးလာဝိရိယဖြင့်ပြုလုပ်ရမည်တရားအလုတ်ကိုကိစ္စံ ဣဇေဝယနေ့ယခုပင်လျင်ကိစ္စံမုတ်ချမသွေပြုလို့ရပေမည်ဘယ်ခါလောက်ရမလဲဟုတ်ကဲ့လားသွေနဲ့ဖြံမရဏံသေမီမသေးမီကိုကောစေညာအဘယ်သည်သူနိုင်အဘသိနိုင်ပါအနိပါတယ်တော့တကယ်လို့များ ငါတော့ဖြင့်အခုမတိုက်သေးဘူးနဲ့ပြန်မှပဲတိုက်တော့မယ်အခုတော့ပြင်ယုံစင်ယုံမဲ့ပြင်ရစင်ရအောင်မဲ့ဆိုပြီးထားတော့ညကြတော့ကိုေးသွားတော့မတိုက်လည်းရဘူးဘသူကတိုက်သွားတော့မစ္စုမန်ကအောင်ပွဲရသွားတော့ကိုဘယ်မန်ကအောင်ပွဲရအောင်ပွဲရသွားတယ်ဟုတ်လား သွေနဲ့ဖြံမရဏံသေမီမသေမီကိုကောအဘယ်သူသည်စင်ညာသိနိုင်ပါအနိနာဟိနောသင်္ကရန္တေနမဟာသေနေနမစ္ဆုနာမဟာသေနေန လောဘဒေါသအစာရည်တဲ့စစ်တီပေါင်းမြောင်များစွာရှိသောဝမဟာသေနေနယောဂဘယဒီဟုသောစစ်တီပေါင်းမြောင်များစွာရှိသောမစ္ဆုနာသေမင်းနှင့် သင်္ကရံဘယ်နေ့ဘယ်ရက်ဘယ်ချိန်ခါကြမှသေပြရစေလို့ချိန်ချက်ထားခြင်းသည်နာဟိနောဧဝမရှိသည်သာလင်ဒီတဲ့ဗါတဲ့တော့သေမင်းနဲ့ဘယ်နေ့ဘယ်လဘယ်ရက်ဘယ်ချိန်ကမှသေမယ်ဆိုပြီးတော့အချိန်ချက်လောက်ထားတာမဟုတ်ဘူးတဲ့အဲဒါသူဆွဲကျင်တဲ့အချိန် ဆွဲသွားမှာပဲတဲ့အဲ့တော့ तू မဆွဲခင်ဘာလုပ်ရမလဲအိုဘေးနှိမ့်ဆက်လမဥခင်နာဘေးနှိမ့်ဆက်လမဥခင်သေဘေးနှိမ့်ဆက်လမဥခင်တရားကဥမတော်နီထေဟုတ်သလား မန္တေရဲ့အောင်ပွဲမရခဲ့ကိုကမန္တေဘောအောင်ပွဲရအောင်လုပ်ရမယ်ဒီလိုမဟုတ်လားဆိုအိုဘေးနှိမ့်ဆက်လက်မဥခင်နာဘေးနှိမ့်ဆက်လက်မဥခင်သေဘေးနှိမ့်ဆက်လက်မဥခင်သေ တရားကဥမတော်နီထင်တရား စင်စင်နဲ့ကိလေသာတိုက်ပွဲဆင်တဲ့အခါကျတော့စောင့်ကြည့်နေတဲ့ပုံကိုယ်တွေကမရှိဘူးလားရှိပါရဲ့ဗျာကိုကနိုင်အောင်တိုက်ဖို့ပြင်ဆင်နေတယ်နိုင်အောင်တိုက်နေတယ်ဆိုရင်စောင့်ကြည့်နေတဲ့ပုံကိုယ်တွေကမငိုပေဘူးလားဟမ်ဘာဖြစ်တယ်ဝမ်းသာမယ်ဟုတ်ကဲ့လား လူတွေကလားနတ်တွေကလားဟောလူတွေကတော့ဝမ်းမသာဘူးလူတွေကဝမ်းသာ လုံးလို့မလို့တိုက်နေတဲ့ယောဂီတွေကိုဆုံးကပ်နေတာမဟုတ်ဘူးလားဩရိတ်ခါတွေပေးနေတာတိုက်နိုင်အောင်လို့မဟုတ်ဘူးလားနတ်ကတော့သူကအငွေ့ပဲဟုတ်ဘူးလားဟေးတို့ဝမ်းသာတယ်ဟေးဝမ်းသာတယ်နင်တို့တိုက်ကြဟေးနဲ့ပြောရုံကြည့်တာ လူရောရွှင်လန်းရှင်ယဟန်ပြုလင်ဤသို့ စစ်ခင်းမှုပြင်ဘယ်မှန်ကိုစစ်ခင်းမှာတော့ဟုတ်ကဲ့လားအခုမှန်၅ပါးမပြောခင်ကဆိုရင်ဒါကိလေသာမှန်လို့ရှင်းရှင်းလင်းလင်းသိပါမလားဟုတ်ကဲ့လားအခုတော့သိသွားပြီအဲ့ဒီတော့ဘာကျေးဇူးတင်ရမလဲဆိုတော့ကိုရင်တို့ကိုကျေးဇူးတင်ရမှာဘာဖြစ်လို့ ဩသူတို့သာသနာတော်လျှောက်စာရန်ဖတ်တာကနေတရားဖြစ်သွားတာမဟုတ်လားသီလဒီချိန်ခါမတော့ဗါတဲ့တော့သီလဒီချိန်ခါမှဖြင့်သာဘုံကိုငါးမှန်လွှင့်တော်မှာဟောရင်မြွက်ကျူးမဟုတ်လားသာဘုံကိုငါးမှန်လွှင့်တော်မှာဟောရင်မြွက်ကျူးတဲ့ ဒီတပေါင်းလှရဲ့ตายာဘုံကိုမင်္ဂဘာအောင်တော်မူတဲ့မြတ်စွာဘုရားတောင်မှထုတ်ဖော်ပြီးတော့ဟောတော်မူရတယ်တဲ့ဒါပြောရမဟုတ်လားသီလဒီခါကျုံကသာဘုံကိုငါမှန်လွှင့်တော်မှဟောရင့်မြွယ်ကျူဖတ်ဘူးလားမင်းတို့ဟမ်ဖတ်ရလားလို့အဲ့လိုပါလားမင်းတို့စောက်တယ်ဟုတ်ကဲ့လား အဲဘယ်စာမျက်နှာမှာဘယ်စာမျက်နှာမှာဒီလဒီခါကြုံကသာဘုံကိုငါမှန်လွှင့်တော်မှာဟောရင်မြွယ်ကျူးတဲ့မင်္ဂလာအောင်တော်မူတဲ့မြတ်စွာဘုရားကိုပါဠိလိုဇိနာလို့ခေါ်တယ်ဇိနာဆိုတာမင်္ဂလာကိုအောင်တော်မူသောမြတ်စွာဘုရား ယောဂီကကကတတဆော့နေတရားနာရင်အဲပေတာနဲ့ဆော့နေနော်ကကတတပဲဒေါခင်ညိုဝင်းတို့ဒေါခင်အေးတို့ဒေါခင်ထွေးတို့ရဲ့တပည့်ကကတတဆော့သည်တဲ့တွေ့လားမပါပါဘူးမင်းတို့မသိပါဘူးဘယ်စာမျက်နှာငါယူရသမောင်ကြည့်အောင်ဟုတ်လား อืมမဆိုးပါဘူးကတိုင်သူတော်မှန်တို့ပရိကံမတိပနိုင်ဘူးသီလဒီခါကြုံကသာဘုံမူငါမှန်လွင့်တော်မှဟောရင်မြွယ်ကျူးတဲ့ပါပြောတာတော့ဆိုပါလေမင်္ဂလာပါကိုအောင်မြင်တော်မူသောမြတ်စွာဘုရားတော်မှာလည်းပဲ ဒီတပေါင်းလာရဲ့ตาရဘုံကိုမချီးကျူးပဲမနေနိုင်ဘူးတဲ့ချီးကျူးပြီးတော့မြတ်ဟာတော်မူရတယ်တဲ့မြတ်စွာဘုရားချီးကျူးတာတော့မဟုတ်ဘူးမြတ်စွာဘုရားရဲ့တပည့်အရှင်ကာလုဒာယီဆိုတာဂါထာပေါင်း60ကြပြာပေါင်း60နဲ့တပေါင်းလာရဲ့ตาရဘုံကို ဖွဲ့ပြီးတော့တည်ကျူးတာအဲ့ဒါကိုမြတ်စွာဘုရားပြန်ဟောပြတာ အေးကာလူဒာကြီးကဒီလိုဟောတော့တို့လည်းပဲသူ့ကိုချီးမြှောက်တဲ့အနေနဲ့ကြွရတာပဲဒီခါမှာမြတ်စွာဘုရားကရာဇကြိုပြီးမှသရင်သုံးနေတယ်ဘုရားဖြစ်ပြီးတော့ပထမဝါဗာရဏသီနာကမိဂရာကိုပေးမဲ့တော့မှဝါဆိုဝါကြွတဲ့အခါကျတော့ဥရဝေလာတော့ပဲသွားယတေ တထောင်အာရှင်တထောင်ကိုချွတ်ပြီးတော့ရာဇကြိုကြွဗိမိသာရနဲ့တကွတိုင်းသူပြည်သားတွေတရားရေးမြတ်ဆွေတိုက်ကြွေးဟောပြောအဲ့ဒီတဲ့အခါကျတော့ပြာသူတဘူရွဲဖြစ်သွားတယ်ဒီတော့ကပိလဝပြည်ကသုဒ္ဓရဏမင်းကြီးကသူသားဖျားဖြစ်ပြီတဲ့တရားတွေဟောနေပြီတဲ့လို့ကြားတော့သာသားဖျားကို တွေးခြင်းဖူးခြင်းတယ် ခမဲတော်စီအရင်မကြွပဲနဲ့ရာဇကြိုပြီးဗိမိသာရစီအရင်ကြွရတာကတော့တောထွက်စဉ်အခါကရာဇကြိုရောက်သွားတော့ဗိမိသာရကတိုင်းပြည်တဝက်ပေးတယ်အရှင်သာတော်မထွက်ပါနဲ့တိုင်းပြည်တဝက်တဝက်မဟုတ်ပါဘူးဒီတိုင်းပြည်တစ်ပြည်လုံးပေးပါမယ်တိုင်းပြည်အုပ်ချုပ်မင်းလုပ်နေပါဆိုတော့သိတ္တထယသိလေးကအဲ့ဒီကယသိဖြစ်နေပြီတောထွက်လာတာဟုတ် လက်မခံဘူးအဲ့ဒါတွေဆက်ဆုပ်လို့ဒါတွေဒုက္ခလို့မြင်တဲ့အတွက်ဒီဒုက္ခတွေကဝေးရအမှန်တရားရှာဖို့ထွက်လာတဲ့မင်းကြီးဒါကြောင့်မလို့သင်တိုင်းပြည်လက်မခံနိုင်ဘူးဒီတော့ဗိမိသရဘင်ကဒီလိုဆိုလို့ရှိရင်အရှင်ယသိလေးဖျားဖြစ်တဲ့အခါတရားဥဟောတော်မူပါဖျားဆိုတော့သူတရာတရားငဲ့ပြီးတော့ဂရိပေးခဲ့တယ် ဟုတ်ပြီဘုရားဖြစ်တဲ့အခါတရားဥဟုတ်ပါမယ်အဲ့လိုဆိုပြီးတော့ဂရိပေးခဲ့တဲ့အတွက်မိဂရာဟိုမှာပင်ဆွဲကြီးဓမ္မစကြာဟောပြီးဒီဘက်ကြွလာပြီးအရာတကြိုရောက်တော့ဗိမိတာရနဲ့တကွတိုင်းပြည်သားတွေတရားဟောတရားဟောပြီးတော့အဲ့ဒီဘက်မှာပဲဆက်ပြီးတော့သတ္တဝါတွေအကျွတ်တရားရအောင်ခြေကျွတ်နေတော့ ကပိလို့မပြန်မကြွပြစ်ဘူးဒါပေမဲ့ဟိုကမင်းကြီးကသူခမဲတော်ကြီးကဖူးရင်လှဖူးရင်လှတော့ပထမအမတ်တယောက်အချွေရန်တစ်ထောင်နဲ့လွတ်တယ်သွားပိတ်ကြီးဆိုတော့အမတ်ကသွားတယ်ရာသေးရုပ်ဖရာတွေ့တယ်မြတ်စွာဘုရားတရားဟောလိုက်တယ်အမတ်ကတရားသဘောပေါက်တရားမှတ်ပြီး ယဟနာဖြစ်သွားရောကျန်တဲ့ဟာတွေလည်းအဲ့လိုဖြစ်အဲ့ဒါနဲ့ယဟနာဖြစ်ပြီဆိုတော့ကပိလိုပြန်အောင်မလားမပြန်တော့ဘူးအဲ့ဒီမှာပဲနေတယ်အဲသတင်းတော့ပို့မှာပေါ့လေတာဝန်ကရှိသေးတာအဲဘရင်လည်းပဲသူလွတ်တဲ့ပုဂ္ဂိုလ်ယဟနာဖြစ်သွားရင်မပြန်တော့ဘူးဆိုတော့နောက်တစ်ယောက်လွတ်နောက်တစ်ယောက်လွတ်နောက်တစ်ယောက်လွတ်နေအမပေါင်းတစ်ထောင်ထင်တယ်လွတ်မိရနောက်ဆုံးကြတော့မှ မြတ်စွာဘုရားရဲ့ဖွားဘက်တော်ရှင်ကာလုဒ္ဒာယီကာလုဒ္ဒာယီအမတ်ကိုသေသေးချာချာမှားပြီးလှရတယ်ဂိုင်းသွားပင်ကြီးမောင်တာဝမဲအဲ့ဒါပင်လို့မရလဲမောင်ပြန်မြဲအောင်ပြန်ခဲ့ဘာလို့ပြန်မြဲအောင်ပြန်ခဲ့လို့ခြေရတော့ရတာဟဲရှေးကဟာတွေလိုပဲတရားသဘောပေါက်ပြီးတော့ယ ahanan ဖြစ်မပြန်မဲနေမှာဆိုလို့ အဲပြန်မြအောင်ပြန်ခဲ့ကာလူဒာကြီးကပြန်ခဲ့ပါမယ်အဲ့လိုဆိုပြီးသွားတော့အဲ့ဒီခါကျတော့တပေါင်းလာပြည့်ကနေနေပြီညကာလူဒာကြီးကအင်းတာဝန်ရှိတယ်ငါတာဝန်ကြီးအောင်မဆောင်လို့ရှိရင်ဖြင့်မင်းကြီးစိတ်ချမ်းသာမှမဟုတ်ဘူးအဲ့တော့ငါတာဝန်ကြီးအောင်ဆောင်ရမယ်သူတောင်ကမလုပ်ရမယ်တောင် မြတ်စွာဘုရားကြွအောင်ပေးရမယ်ကြာတောင်းအဲ့တော့ဘယ်လိုပေးရပါမလဲလို့ဆိုတော့အဲသကစားရှာမှဖြစ်မှာပဲဆိုပြီးတော့သကစားရှာတဲ့အနေနဲ့တပေါင်းလာရဲ့ตาရဘုံလမ်းခရီးရဲ့ตาရဘုံကိုသူကကဗျာပေါင်း60နဲ့စီကုံးပြီးတော့သူကလျှောက်ထားတာကိုပါဠိလိုတော့ဂါထာခေါ်တယ်အဲ့ဒီ60လုံးဟာ တမောင်းလာရဲ့ตาရဘုံကိုလျှောက်တာတည်းကြီးပဲတော့နောက်တော့မြတ်စွာဘုရားလည်းตาရရာသဘောကျလို့တော့မဟုတ်ပါဘူးကာလုဒ္ဒာရဲ့လုံလဝီရိယနဲ့သူရဲ့တာဝန်ကိုငဲ့ညာတဲ့အနေနဲ့မြတ်စွာဘုရားလည်းကပိလုကိုကြွားသွားပြီးတော့ခမဲတော်ရဲ့အဖူးမျိုးခံတယ်နောက်ကြတော့မှဒီเจ้าမြတ်စွာဘုရားကပြန်ဟောတော့ဒီကာလာတွေမြတ်စွာဘုရားပြန်မိတ်အဲဒါကြောင့် မြတ်စွာဘုရားတောင်မှပါရဘုံကိုတပေါင်းလာရဲ့ပါရဘုံကိုဟောရတယ်တဲ့ဒါပြောတာအဲ့ဒါကိုရင်တို့ဖတ်တာအဲ့တော့ပြန်ပြီးတော့ဖတ်ပြမယ်ဒီမှာအဲ့တပေါင်းလာတရဖီအင်းရင်တောလုံးသိမ့်သည်ပါမင်းများသာမဟုတ်ပါပဲရွေဝါပရောက်မြိုင်တလျှောက်တွင်ကြိုင်လောက်ပြန်သင်းသစဉ်ကျွင်းနဲ့ ပင်မင်းမြင်မြင်တောလုံးတင်အောင်ဖူးပွင့်ရစေဖြစ်၍ယောညာမြနုဝမုံစုတွင်ငွေဥယုံသွေးပြံမွေးစီစီတရဖီနှင့်တိန်ဂီမြညောက်ဗံပရောက်တို့ဖြိုးမောက်ရွှင်လန်းထူးဆန်းလှတဲ့ယောရန်မြင့်နှင့်ပွင့်ညကြိုင်သင်မြိုင်လုံးဝင်းမြဟု၍တလီရှိခွင်တိုင်းမုံမိုင်းတဲ့ပတ်လေ ပတ်လီသဇင်ကျွင်းငယ်နှင့်အင်းချင်းတန်တာညွန့်ငယ်သို့ဖူးကွန်ကြိုက်စီဟူ၍တထွေမြိုင်ချေငယ်သင်းမလို့အင်းချင်းငယ်ရွှေဖီဝတ်မုံငယ်စီသည်မြနတိတောင်းတခုကမောင်မေညိုမြူပြန်တော့တယ်လေဟူ၍တပြာစာပေမှတ်တမ်းပြုခဲ့ကြပါသည်ဖေဟာမောင်မေညိုဆိုတာငှက်မောင်နှံပြောတာတရဖီအင်းချင်းသဇင်ကျွင်းနှင့်ပင်မင်းပတောက်ထိန်ထိန်တောက်၍ ဖူးညောင်ညွန့်စီရာသီသာလတပေါင်းလ၌ဆန္ဒညီညီသဲစေရီဟုရာသီသပင်ကုသိုလ်ပွဲဆင်ကြသဖြင့်မာတခါကောင်းလာတပေါင်းဟုမနှောင်းစေရငွေတောင်းဝတွင် ဖြူလွှတ်စီစီသဲစေရီကိုပြည်ညီတီထညွန့်တော်ကြည်လင်ရှိဆုံးဆင်း၍သပင်ပြောမြဲရာသီဝဲဟု၍သဘုံ ရာသီမိန်ငယ်ဂိမ်မန်းရပြောင်းလာတပေါင်းမှုရွယ်ဟောင်းကြွေကကိုတငါလဲဘာသာတောင်းတင်ပြောမြူသာရှင်တော့တယ်တပင်လခါမီကိုတဲတောင်တဲစေဒီငွေတောင်ကန်းကလွမ်းလာတဲ့လေးဟု၍တပြားရှေးဆရာတို့စာပေမှတ်တမ်းပြုခဲ့ကြပါသည်ဖေယားဆောင်းတဝက်နေတဝက်ဖြစ်သောဤလ၌နေ့အခါအ ਨੇ ငယ်ပူဇာဖြစ်၍ ညအခါတွင် အေးဓာဝင်သသဖြင့်နေပူလို့ညာချမ်းတပေါင်းလာလာတရားဟူ၍တမျိုး မိုးရိပ်မိုးသားတို့ထင်ရှားလာပြန်သဖြင့်တပေါင်းလည်းကူမိုးသားကျူးဟူ၍တနည်းရှေးသူအောင်တို့စကားကိုမှတ်သားကြရပါသည်ဖေဟာဆောင်းနှောင်းနှွေလာဤမာတ၌ကာလတာထွေမြောက်လေကြံကျွေးညံ့ညံ့ညင်းလျက် စီးနှင်းစဲစရာရီမြ၍ချမ်းသာမရှိပူမိမဟုထွက်ပြူရွက်ညွန့်ဖူးကွန်ကြိုက်ဆုံးတာမျိုးစုံသည်ဖြင့်ပျော်မှုပျော်မှုမျှော်ကြည့်ရှု၍ယတုကောင်းစွာဤအခါကသာရီချင်းချင်းမြောက်လေကျွင်းနှင့်စီနှင်းမကုံပူဟုံမသိပြန့်ပြန့်ဖြီးသာဟု၍တဖုံယောနုယောနုရွတ်သစ္စုလျက် ယတုအလိုက်ခက်ချင်းဆိုင်၍အကိုက်ငုံပူဖြူရယူလင်တကူမပြောင်းတကောင်းမပုံဘူမပြင်းနှင်းလဲဆဲစကာလသာထွေဆောင်းຫນွေစိုးစံပူချမ်းနှစ်ပါး၍တသွဲချမ်းမြမတန်ပြင်းထန်မဘူးလွတ်မြူမထောင်ညံမြောင်းမချင်းလေပြင်းမလားသီးစွာချစ်ကြိုးအုံမုံမဆွေရေလဲမကြည့်ဟု၍တထွေ ရေးစာဆိုလို့ဖွဲ့ဆိုခဲ့ကြပါသည်ဖေဟာຫນွေဥပေါ၍ခန်းချောက်တိဤအိန္ဒနီနှင့်သိင်္ဂီတံဝက်ဖဲ့၍စေစုံသိင်္ဂီရောရှက်မြယောင်ပြည့်၍ညောင်းရွက်ညာကျွေပွင့်ဖူးဝေလျက်မြိုင်ခေအနှံ့သင်းနှံလှိုင်တော်လုံးကြိုင်လျက်မြိုင်တဲ့ဆုံပေါင်းပန်းပေါင်းနှင့်ရွက်ဟောင်းပင်အောက်ဖူးညောက်လူလူထွက်စားပြူလျက် ပြန့်ကျူအေးအေးလေညင်းသွေးသောမွေမွေရကုံသင်္နံထုံတို့ဟူ၍တလီမြေခလေခမြေသက်ဇံဝိတက်သူသိရရောဤအိန္ဒနီဝဲသိင်ဤတဝက်ဖဲ့၍စေဆုံချေသောဘုံတို့ယကုံမြိုင်တွင်တောလုံးလင်သာဟူ၍တဖုံမိုင်းဝေမင်းလွင်သောတပြင်းမှမြတွင်ရညောင်းတချို့ပြောင်းကတပေါင်းခေါ်ညီမင်းရသည်ဟူ၍တသွဲ့ ဟေမန်ချမ်းဆောင်ကြွလဲပြောင်းသာတပေါင်းຫນွေလာဂိမာနဟုသာလှပြောမှုဒီအတု၌ညွန်းနုဆဲဆဲမီလီယံဆဲသူရဲရဲပြောင်ပြောင်တော့ကုန်အောင်လဲပွင့်ရောင်တိကြီးဖြင်ပေါ်ပြီးဤဟု၍တနည်းမြရရွယ်စိမ့်လေပြေသိမ့်ငါမရှိမ့်မြလျံရွှေဝါကြံသည်လေပြန်လောင်းသို့ရွယ်ညောင်းပြို့၍ကျေနှုံမြသွန်ပရိစင်ခဲ့ဟု၍တထွေ လာတပေါင်းရွက်ဟောင်းကကြွေခဲ့ပြီးရိုးရမှရွှေရီလူတဲ့ဖူးကွန်ကိုက်စီဟု၍တသွဲရှေးပညာရှင်တို့ဉာဏ်ရွှင်မြူးကြွစာပကြီးချေခဲ့ကြပါသည်ဖေယ။တန်ခါညင်ညောရွှေအိုးဩလဲမြိုင်တော်တခုနှွေဥကျိုး၍ဖူမဟင်းသာငွေတောင်သာ၌ជីတာကခုံ၅မျိုးစုံလဲဆန်းစုံမြစ်တွင် ပြပွဲကျင်းကြသဖြင့် မြိုင်ဝင် တောင်တော်အုပ်အောရင်ကြွေကျူးသံပေလျက်လွမ်းရည်ဖြာဖြာဥသေးညာကိုကြွေရှာလိမ့်ပွယ်ဟူ၍တဖုံမြစ်ထဲသည်သာကျွန်းတောင်းသာ၌ဟင်သာကိုမှငှက်တို့ကလည်းမြုကဗမန်ငါရွှေတန်းလေစုံစံသဆင်းငခြင်းတတိုက် ငလိုက်တနငရံတသွင်းဟူ၍တပြာရှိစာစလို့ဖွဲ့ဆိုကြကြပါသည်ဖေဟာ ရွေဝါရွေပြောင်းရွယ်ရောရွယ်ညောင်းလျက်ရွယ်ဟောင်းလူလူဇန်လွင့်ထူ၍ထွက်ပြူရွက်သည့်ဖူးပရိတုသခိတုချင်းတော်လုံးရှင်လျက်ဝင်းဝင်းပပစိတ်မြများနှင့်လွတ်လွတ်နီနီမြိုင်လုံးစည်း၍မုံရီရတိုင်းမှိုင်းကြီးတချို့ညို့ကြီးတခါပြာကြီးတသွင်ကိုရခွင်၌မင်းလွင်ခြုံတိုင်းမြူရဆိုင်သောကတိုင်းပရိကံဇံဘိညာဉ်တရားရှင်ပင် ဘဝင်တိုင်းစုမျက်ရည်စုရသဖြင့်မင်းလွင်လိုလိုစုံတခိုးဝဲလေးကြိုဝန်းလူလွမ်းရတု၌ဤဝနုမငြိမ်မြေနှင့်ချိန်လျက်စိတ်မရကုံကြိုင်လိုင်းထုံသည်အမုံချရဖူငုံက၍လှက်ပါလက်တန်လောင်းကြံလောင်ပန်းကြမူလွန်ဟန်တင့်ဆုံပြာရီချုံလျက်မိုက်မုံစင်လာခဲမုတ်တာနှင့်ဟူ၍တလူ၏ ရွေပရာလည်းဖူးညောက်ပုညိသီရာသိမ့်မဲ့တောင်သိမ့်ငွေနုပွက်သေးဘွေနုနှင့်ဝဆုညွန့်ချီတရဖေမူကြိုင်းစီလှိုင်းသာရေဖက်စွတီချွေလွတ်စွန်စွာဒီချိန်ခါကို သောတပန်မြီမဟာထီတို့မကြည်နိုင်အောင်မြို့မှွန်ခဲ့ဝိရတပုံယင်းသည့်နေ့တိုင်းယသိသူတော်တိုင်းမှညမခိုင်းစမ်းရှိုင်းလျှော့ရတဲ့ ယာတိတွင်စာမည်ပြောပေပကြော၍တာမြဲဟု၍တမျိုးကတိုင်းသူတော်မှန်တို့ပရိကမ္မတိပနိုင်မူသီလဒီခါကျုံငါသာဘုံကိုငါမှန်လွှင့်တော်မှဟောရင်မြတ်ကျူးဟု၍တပြားရှေးစာစိုးတို့ဖွဲ့ဆိုခဲ့ကြပါသည်ဖေယဆောင်းနှောင်းနှွေစတပေါင်းလာ၌ညီမရာသည်မြိုင်တော်စီ၍တာသည်လမ်းပန်းရှုမခန်းမြခင်နန်းတကူ လွမ်းတေဆိုသည်နွေကြိုအုပ်အောတန်ကြိုသောင်းသည်ငှကြောငှတော်ဥတော်ကြေးငယ်ပေါင်းတို့ငြိမ်ညောင်းတန်လွင်သားသမင်တို့စိန်လွင်မြက်ခင်းရွရွနင်း၍တင်းနှင်းလူပဖူးမျောကြ၏အေမြကြည်လင်းမြတ်ရဲ့ရင်အေမြကြည်လင်းစမ်းရဲ့ရင်လက်စီသွေငိမ့်ငိမ့်တော်လုံးစိတ်မြတ် ခြံငိမ့်ကြည်သာလေးသီလာလျက်ဒီကတာလကပိလတုဇိနာဖုံဘောဖတုတော်ထံစတော်ချီကြွဖူးမျောကြသဖြင့်ဘုံကုံပရမေသုံးလူဆွေလင်ဒေသစာရီပြကပ်ပြီသို့ကြွချီအာတံချိန်ခါတံကိုတောင်းမှန်ရှက်ငိုက်မြေမြေနှုတ်ဆက်၍အလိုက်ပါသာဟင်္သာတောင်တင်ပိန်င်းစဉ်ရောငှက်တော်ကြိုးကြာ တာရကနှင့်ဓမာจิตတော်ဩဩငှက်ကြငင်ငနွားလဲဝတ်တော်ပြီလုံးရွှေငုံကြိုခါသူတို့မှာမူမြတ်စွာဘုရားသုံးလူဖျားကိုတအားသမျှဖူးမြောကြလျက်ရှိပန်ဆက်သည်တောကျက်တောင်မှဖြုံမြုံသည်ဟု၍တသွဲစာဆိုရှင်တို့တရာရှင်ကြစာတင်ငဲကြပါသည်ဖျားတိတ်နေတာမလား မင်းလည်းတိတ်နေအောင်ဘာသာမှမကြအောင်နော်အဲ့ဒီမှာအေးမြကြည်လင်ဆန်းရည်ရင်လဲစီးသိငိမ့်ငိမ့်တောလုံးစိတ်မြချမ်းငိမ့်ဒီသာလေးပြီလာလျက်ဒီခာတာလကပိလသို့ဇိနာဖုံမောဖတ်တုတ်တော်ထံဆက်တော်ချီကြွဖူးမြော်ကြသဖြင့်ဇိနာ ဖုံးမော်ဘာပြောတာငါမငါးပါးကို အောင်မြင်သောဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားဟုတ်လားအဲမင်္ဂဘာနားလည်သွားတဲ့အခါကျတော့ဒီစကလုံးလေးလည်းတစ်လုံးအခရာလေးနှလုံးအတိတ်ပဲအများကြီးရှိမသွားဘူးလားရှိပါဘူးဇီနာဖုံမောဟုတ်ကဲ့လား ဖတ်လို့တော်ထံဆက်တော်ချီကြွဖူးမြော်ကြသဖြင့်ဘုံကောင်ပရမေသုံးလူဆွေလင်ဒေသစာရီပိကပိသောကြွချီအာတန်ချိန်ခါတန်ကိုတောင်မှရှက်ငိုက်မြေနှုတ်ဆက်၍အလိုက်ဘာသာဟိမတောင်တင်ပိန်ရင်စဉ်ရောငှက်တော်ကြိုးကြတာရကနှင့်ဓမ္မကျက်တော်ဥဩငှက်ကြငငနွားလဲဝတ်တော်ဘီလုံးရွှေငုံကြိုးခါသူတို့မှာမူ မြတ်စွာဘုရားသုံးလူဖျားကိုတအာသမြဖူးမြော်ကြလျက်ရှိပန်ဆက်သည်တောကျက်တောင်မှဖြုံမြုံသည်အဲ့ဒါရှင်ကာလူဓာကြီးရဲ့ဂါထာ60တပေါင်းလာပွဲကို တောင်တွင်းကြီးအရှင်ဥပ္ပမကျော်ကအမိလိုက်ပြီးတော့အဲ့ဒါစာပကြီးချဲထားတာတောင်တွင်းကြီးအရှင်ဥပ္ပမကျော်လေသူကအမိလိုက်ပြီးစာပကြီးချဲထားတာမမိလောက်ဘူးလားမိလောက်ပါတယ်နော်မိလောက်ပါတယ်ဒီတော့ဒီသာသနာတော်လျှောက်စာတဲ့နေ့မှာအဲဒါလေးတွေပါတယ်မကောင်းဘူးလား ဟောင်းနေတော့အဲ့ဒါကိုဟာကိုလည်းပဲထက်ခါထက်ခါဖတ်ရင်အရသာမတွေ့ဘူးလားမတွေ့ပါဘူးဘုန်းကြီးတို့တော့ငငယ်လေးကထက်ခါထက်ခါတရားတွေဖတ်တော့နှုတ်ထဲတချို့တဝက်ရောက်နေအဲ့ဒါနဲ့ရေးတဲ့အခါကျတော့လေဒီထဲပါကုန်ဒုက္ခရောက်လိုက်တာဒီတော့မြတ်စွာဘုရားကကပိလဝတီကြွကပိလဝတီကြွပြီးတော့သုဒ္ဓရဏမင်းကြီးတရားဟောမင်းကြီးလည်းပဲ ပထမအနာဂံဖြစ်နောက်ကြတော့ထီတော့အောင်မှာပဲယန္နာဖြစ်နောက်တစ်ခါသားတော်လေးရာဟုလာကိုရှင်ပြုပေးနောက်တစ်ခါညီတော်နန္ဒကိုယဟန်ပြုညီတော်နန္ဒယဟန်ပြုပြီးတော့ယန္နာအစာရှိသည်ဖြင့်မြတ်စွာဘုရားအဲ့ဒါကပြီလို့ပြီးမှကြွလိုက်တော့အများကြီးအကျိုးများသွားတယ်တရားကိုဘုန်းကြီးသာသနာ့ရိပ်တာမှာနေစဉ်က ဒီတရားကိုဟောဘူးတယ်အဲဒီကာလုဒာကြီးရဲ့ဂါထာ60တဲ့ကတချွတ်တဝက်ဘာသာပြန်ပြီးတော့ဟောဘုန်းကြီးရဲ့ဖခင်တကာကြီးတော်ယုံတန်ယုံတရားများကောင်းတယ်လို့တော်တော်ပြောခဲ့တယ်အဲ့ဒီတရားကြထခထခနာတယ်ဒီတရားသိကောင်းတယ်ဒီတရားသိကောင်းတယ်သိကောင်းတာကတပေါင်းလာตายာဘုံခွဲတော့အဲ့ဒါသူစိတ်ထဲမှာ ခံစားလို့ရတာဟိုတခြားမပြောနဲ့အခုပြိဿတောင်ငြိမ့်နေမလားမလောက်တာတော့ခံစားတာဟုတ်ကဲ့လားခံစားတာအဲ့ဒါတကကြီးအဲ့ဒီတရားသိသဘောကျတယ်နောက်တော့ဒီတရားခွေကပြက်သွားတယ်ဟိုရင်ဆိုတော့တရားကျိုးခွေဆိုတော့ပြက်သွားတယ်အဲ့ဒါတစ်ချိန်ချိန်ဒီမှာဟောရအောင်မလားလို့စိတ်ထဲကစိတ်ကူးပေါ်မိတယ် ဟမ်ဘာဖြစ်လို့ဟောနာခြင်းလို့ဟုတ်ကဲ့လားအေးအစဉ်ပြေဟောရမှာပေါ့နော်ဒါပေမဲ့တခါတည်းတရားကဟိုဟိုဟာဟောမယ်လို့စဉ်းစားရမယ်ဒီကြတော့အကြောင်းအတည်းဆိုတာဒီရောက်ချင်းရောက်တော့တာဟုတ်အခုကြည့်လေသာဘုံကိုငါးမှန်လွှင့်တော်ခါဆိုတာအဲ့ဒါနဲ့ပဲမန်ငါးပါးနေမှနှစ်ရက်သုံးရက်တရားတွေပွားကုန် ကောင်းသေးလားဟဲ့ဘိုးကောင်းတော့ဗောနော်သိရတာဗောနှုတ်ဝင်ဟောပြစ်ခဲ့တယ်နော်ဟောပြစ်ခဲ့တယ်မှန်သိရမယ့်ဟာတွေအထူးသဖြင့်ဟိုလူတော်ရှင်လန်းရှင်ဟန်ပြုလင်ဤသူမမင်းစိတ်ခင်မှုပြင်အဲ့ဒါအဲ့ဒါရေးစဉ်ကတည်းကဒီမမင်းကိုငါဟောမှဖြစ်မှာပါလို့ နှုတ်မရင်ဘာမှမသိပဲဖြစ်နေလိမ့်မယ်လို့စိတ်ထဲကကြံစီတဲ့ဟောပူရဘယ်တော့မှကြံစီတာလဲဆိုလူငယ်တဲ့နှစ်ပေါင်း20ကလေးကကြံစီတာအဲ့ဒါအခုမှဟောပြတယ်ဒီမှန်ငါးပါးကိုကဲအခုတော့ဘာမှန်ဆိုတာသိပြီလားသိပါပြီဗျာဘာမှန်တော့ကိလေသာမှဒါကြောင့်မလို့ကိလေသာမှသဘုံယံကိုအကြံအကျွဲမရှိအောင်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 သနာခုချိန်ကစပြီးရေဝမျိုးချမ်းမြေရိပ်သာဆရာတော်အရှင်သနကာဘိဝင်သားကဘုရားနိကြချမ်းသာစွာနေထိုင်နည်းတရားတော်ကို ဟောကြားတော်မူပါတော့မည်ရှင်။ဘုန်းကြီးအရင်နှစ်တွေကအသည့်အမြင်မှမှချမ်းသာရတရားနဲ့တိပယ်ဆိုင်ပွားတရားတော်များကိုအတန်လွင့်ဟောကြားခဲ့ပါတယ်။တိပယ်ဆိုင်ပွားတရားကတရားသဘောနည်းနည်းတော့ အသိနည်းနည်းခက်ပါတယ်ဒါကြောင့်ဒီနှစ်တော့အများသိလည်းတဲ့အချက်ကလေးတွေကိုထည့်ပြီးဟောပါမယ်တရားကိုတော့ဗုဒ္ဓနိကြချမ်းသာစွာ နေထိုင်နည်းတရားတော်လို့နာမည်တက်ကြပါစို့ဒီချမ်းသာစွာ နေထိုင်နည်းကိုလူတိုင်းသိထားသင့်တယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့လူတိုင်းဟာကိုယ်ဆင်းရဲစိတ်ဆင်းရဲမရှိပဲချမ်းချမ်းသာသာနေထိုင်ကြတဲ့လူတွေကြီးဖြစ်လို့ပါပဲ။ဒီလိုချမ်းချမ်းသာသာနေထိုင်ကြပေတဲ့ ဘုရားရှင်တော်မြတ်ဖျားညွှန်ကြားတော်မူတဲ့ချမ်းသာစွာနေထိုင်နည်းကိုတော့သိတဲ့လူရှားပါတယ်။ဒါကြောင့်မဲအနေထိုင်မတတ်လို့မစင်းရဲတဲ့မဲနဲ့ဆင်းရဲနေကြတဲ့လူတွေချမ်းသာတဲ့မှလျက်တဲ့မချမ်းသာနိုင်ကြတဲ့လူတွေပဲများနေပါတယ်။ချမ်းချမ်းသာသာနေထိုင်နည်းကိုသိလို့အနေထိုင်တတ်ကြရင်ဖြင့်ဆင်းရဲနေပါသည်ချမ်းသာများမှသိကြပါတယ်။ယုံနာနှစ်ပါးပေါင်းစုထားတဲ့တတ္တဝါတိုင်းဟာရှင်တော်မြတ်ဖျားဟောကြားတော်မူတဲ့ဒုက္ခသစ္စာသဘောအရာ ဆင်းရဲအစုဘုံတက်တဲ့ပဲဆိုတာတော်တော်မှန်ပါတယ်သို့တော်လည်းဒီဆင်းရဲကဂွင်းလုံးကျမလွတ်နိုင်သေးမီမှာဆင်းရဲတက်တာတော့တက်တာအောင် ချမ်းသာရတော့ရအောင် စီမံဖန်တီးလို့ဖြစ်တဲ့နီလန်းတွေရှိတော့ရှိပါတယ်အဲ့ဒီနီးတွေတဲကပထမဆုံးပြောချင်တဲ့နီးကတော့ရောင်ရဲတင်းနေမှုပါပဲစာဝနေရေးအတွက်လောကီစည်းဝါဥစ္စာကိုရှာတာကအစဘာမဆိုတင်းနေရောင်ရဲတတ်ရင်ချမ်းသာပါတယ် တန်တုဋ္ဌိပရမန္တနာရတဲ့ပစ္စည်းဥစ္စာတွေပိုးပြီးလိုချင်လောဘဆိုမပွားစေပဲရသမျှနဲ့တင့်တယ်ရောင်ရဲပြီးလောင်းကအောင်ချိုးကြံချွေတာသုံးဆွဲတတ်ရင်ချမ်းသာတော့ချမ်းသာပါတယ်ဒီလိုမဟုတ်ဘဲနဲ့အဆုံးအမရှိတဲ့လောဘရဲ့အလိုကိုလိုက်ပြီး ရလေလိုလေအိုးတဆေဆိုသလိုအပိုးအမိုးတွေကိုရဖို့ကြိုးစားအထောက်နေရင်တော့မချမ်းသာပါဘူးဒီနေရာမှာရှိတာနဲ့တင့်နေရမယ်လို့မဆိုလိုပါဘူး ရတာနဲ့တင်းနေနေတယ်လို့ဆိုလိုပါတယ်လူဟာအသက်ရှင်နေသမျှကာလပလုံးစာဝန်နေရပြည့်စုံမှုအတွက်လောဘကို လုံးဝမပယ်နိုင်သေးတဲ့အခါမှာဒီလောဘဟာ ရှိသလောက်တော့ရှိနေရတာပါပဲသို့တော်လည်းအခြေအနေလိုက်ရှိတော့တယ်ရှိတိုက်တယ်လို့တဲ့မပိုမကဲစီပဲရောင်ရဲတင်းနေမှုနဲ့လောဘကိုဇက်တက်ပေးနိုင်ရင်ချမ်းသာပါတယ်ပုံစံပြောရရင် လူတယောက်မှာ တလစားဖို့ ငွေ30ပဲရှိရဆိုကြပါစို့သူဟာရှိတာနဲ့တင်းတိမ်လို့မရပါဘူးနောက်ထပ်ငွေရဖို့ညံဝိရိယရှိသလောက်ကြိုးစားရှာဖွေရပါလိမ့်မယ်သူညံစွမ်းဝိရိယစွမ်းရှိသလောက်ကြိုးစားရှာဖွေလို့ငွေတရားရတယ်ဆိုကြပါစို့အဲ့ဒီတရားနဲ့တင်းတင်းရောင်ရဲပြီးလောက်ငါအောင်စီမံဖန်တီးရပါမယ်ဒီလိုဆိုရင်ချမ်းသာသလောက်ချမ်းသာပါတယ်အဲ့ဒါလိုမဟုတ်ဘဲနဲ့ရတာနဲ့မတင်နိုင်မယောင်ရဲပဲမရနိုင်တဲ့900တထောင်ကိုလှမ်းတောင့်တပြီး လောဘဆိုတက်နေရင်မချမ်းသာတော့ပါဘူးအဲ့ဒီအတော်မတတ်နိုင်တဲ့လောဘကနေပြီးဒေါသမာမာနအိတ်တာမစ္စရိယစတဲ့တရားစုတွေလည်းပေါက်ပွားလာတတ်ပါတယ်အဲ့ဒီတရားစုတွေဆင်ပွားလာတော့ပိုးဆင်းရဲပြန်ပါတယ်ဒါကြောင့်လူကျင်တတ်မဲ့တဲ့လောဘကိုတင်းတင်းရောင်ရဲမှုနဲ့ဇက်တက်ပေးနိုင်ရင် ချမ်းသာသလောက်ချမ်းသာကြောင်းထင်ရှားပါတယ်ဒါပေမဲ့အဲ့ဒီတင်းတင်းရောင်ရဲမှုဟာ နေရာဒေသအချိန်အခါအခြေအနေနဲ့လိုက်လျောတဲ့တင့်တယ်ရောင်ရဲမှုဖြစ်ဖို့လိုပါတယ်ရှိကဝိရိဟတိုင်းပြည်ကြီးကိုဆွံ့ငယ်ပြီးတောထွက်ရသေးပြုလာတဲ့ဝိရိဟရသေးနဲ့ခန္ဓာရတိုင်းပြည်ကြီးကိုဆွံ့ငယ်ပြီးတောထွက်ရသေးပြုလာတဲ့ခန္ဓာရရသေးတို့အတူတကွနေထိုင်နေထိုင်ခဲ့ကြပါတယ်ရသေးနှစ်ပါးဟာတင့်တယ်ရောင်ရဲမှုကိုလက်ကင်ပြုပြီးဆွမ်းခံလို့ရသမျှနဲ့မြတ်တအောင်သုံးဆောင်ကတရားကျင့်သုံးနေကြတော့အလွန်ချမ်းသာကြပါတယ်။ ဒီလိုနေလာရင်ကတနေ့တော့ဝိဒေဟယတေကဆွမ်းစားပြတဲ့အခါမှာဆွမ်းခံရကရလာတဲ့စားတုပ်ကလေးမကုံမဲကြမ်းနေတာနဲ့လုံကြုံရချုံတစ်ခုထဲမှာတိမ့်ထားပါတယ်နောက်တနေ့ယသိနှစ်ပါးဆွမ်းစားကြတဲ့အခါမှာစားမပါတော့ဝိဒေဟယတိကတိမ့်ထားတဲ့စားတုပ်ကလေးသွားယူပြီးဂန္ဓာရယတိကိုပေးပါတယ်ဂန္ဓာရယတိကစားဘယ်ကရတယ်လဲလို့မေးတော့ဝိဒေဟယတိကအရင်နေ့ကတိမ့်ထားတဲ့စားဖြစ်ကြောင်းပြောပါတယ် ဒီရမဲကန္တရယတေကဝိရိဟယတေကို ပြစ်တင်ချိန်မုံတော့တာပါပဲသူပြစ်တင်မုံကဝိရိဟယတေအသင်ဟာဘာအသုံးကြတယ်လဲယူဇနာ300ကျယ်ဝန်းတဲ့ဝိရိဟတိုင်းပြည်ကြီးနဲ့တကွထိနန်စီစဉ်ရော ရွှေငွေဥစ္စာဗန္ဒကြီးကြတွေပါဆွန့်လွတ်ပြီးယတေပြုလာခဲ့တယ်အခုယတေဖြစ်လာတဲ့အခါကျမှရတာနဲ့မတင်နိုင်နိုင်ပဲဒီစားကလေးမဖြစ်စလောက်ကိုတတ်တတ်မဲ့မဲ့နဲ့ကြောင်ညုံကြကြကြ သိမ့်သိထားတယ်ဆိုတာအင်မတန်မလျော်ကန်တဲ့အလုပ်ပဲလို့အပြစ်တင်ပါတယ်ခန္ဓာရရဲ့အပြစ်တင်တာဟာတင်တိုက်လို့တင်တာပါစီစဉ်ဥစ္စာတွေစွန့်လွတ်ပြီးရတိဖြစ်လာမှတော့တနေ့တာဆန်းခံလို့ရသမျှနဲ့ရောင်ရဲတင့်နေမှဣတိဒုက္ခယတိဖြစ်ရတဲ့အရာသာယတိချမ်းသာရမှာပေါ့ဒီလိုမဟုတ်ပဲနောက်တနေ့စာအတွေ့တတ်မဲ့တွေ့တာပြီးသူမိသိမ့်စီထားရင် စားကလေးမဖြစ်လောက်ပင် ဖြစ်စေဥတော့လုံုံမြင့်နေရရှာရတယ် သိသိရတယ်မုံမဆိုလေမလွင့်ရအောင်ပိုးမွားသားသမင်စတဲ့တရိတ်ဆန်နေမစားမတော့ရအောင်စောင့်ရှောက်ရတယ်သမင်များဆားအလွန်ကြိုက်တဲ့လုံညုံမလုံညုံမမလားလို့လဲတကြောင်ကြကြတစိုးရင်ရင်ဖြစ်နေရတယ်အဲ့ဒါလိုစသည်ဖြင့်တနေ့တာရသမျှနဲ့မတင်နိုင်မယောင်ရဲတော့ဒုက္ခတွေထပ်ဆင်ပွားလို့ဆင်းရဲတွေများရပါတယ်ဒါကြောင့်တောထွက်ပြီးရတဲ့မှပြုလာရင်တော့ဒီလိုအသေးဖွဲလေးကစပြီးရောင်ရဲတင်းနေမှုလိုပါတယ် ဒါပေမဲ့ဒီဝိဒေဟယတိဟာယတိအဖြစ်နဲ့မဟုတ်ပဲဝိဒေဟရမင်းအဖြစ်နဲ့သာဆိုရင်တော့သူ့တင်းတင်းရောင်ရဲမှုကတမျိုးဖြစ်ရပါလိမ့်မယ်မိမိတိုင်းပြည်နဲ့သာတင်းတင်းရမယ်သူတို့ဘာတိုင်းပြည်ကိုလိုချင်မျက်စီမရှိရဘူးတင့်လျော်လျောက်ပတ်တဲ့နေမှုစားမှုစည်းစိမ်ခံစားမှုနဲ့သာတင်းတင်းရောင်ရဲရမယ်လွန်လွန်ကဲကဲမဖြစ်စေရဘူးဒီလိုဖြစ်ရပါလိမ့်မယ်ဒီလိုမင်းအဖြစ်နဲ့ကြတော့ခုနပြောခဲ့တဲ့စားလို့စားဝယ်တောက်ဖွယ်မျိုးကစပြီး ဘာမဆိုမယုံမဖိတ်မပြတ်မစည်းရအောင် ကိုယ်တိုင်လည်းသူတို့တိတ်တိတ်တိတ်တိတ်စီစီလုပ်ရလိမ့်မယ်တိုင်းသားပြည်သူလူအများကိုလည်းပဲသူတိတ်တိတ်စီတိတ်တိတ်ချိုးကြံတတ်အောင်ညွှန်ကြားပေးရပေလိမ့်မယ်အမိတ်အနာထားတဲ့ရင်လည်းထားရပေလိမ့်မယ်ဒါကြောင့်တင်းနေရောင်ရဲမှုဟာနေရာဒေသအချိန်ကာလအခြေအနေနဲ့လိုက်လျောတဲ့တင်းနေရောင်ရဲမှုဖြစ်ဖို့လိုတယ်လို့ပြောခဲ့တာပါပဲ။ အဲ့ဒီလိုတင်းတင်းရောင်ရဲမှုမျိုးလက်ကင်ထားရင်လူတိုင်းဟာကိုယ့်အခြေအနေလိုက်ထိုက်တဲ့ချမ်းသာမှုကိုရကြတာပါပဲဒုတိယချမ်းသာစွာနေထိုင်နည်းကတော့အဟောင်းကိုလည်းမပြန်နဲ့အသစ်ကိုလည်းမကြံနဲ့ဖြစ်စေပစ္စုပန်မှာတင့်လျော်အောင်စိတ်ကိုထားဆိုတဲ့နည်းပါပဲတို့တို့ပြောရရင်တော့ပစ္စုပန်ကြကြနေရင်ချမ်းသာတယ်လို့ဆိုလိုပါတယ်လူတိုင်းဟာအတိတ်ဘဝခကြီးကိုလည်းရှောက်ခဲ့ကြရပြီအနာဂတ်ဘဝခကြီးကိုလည်းရှောက်ကြရဦးမယ် အခုလောလောဆယ်ပြစ္ဆုတ်ပံဘဝခီးကိုလည်းပဲရှောင်နေကြသေးပဲလူအများစုရဲ့အတိတ်ဘဝခီးဟာဆူးညောင်ခလုတ်ကသိန်းတွေများလွန်းလို့မตายမဖြောင်မြူးသလိုအနာဂတ်ဘဝခီးကိုလည်းပဲตายဖြောင်မြူးလိမ့်မယ်လို့မမျှော်မှန်းနိုင်ကြပါဘူးဒါကြောင့်အတိတ်ဘဝခီးအကြောင်းတွေကိုပြန်ပြောင်းစဉ်းစားဆင်ခြင်နေမိရင်စိတ်ချမ်းသာဖို့တဲ့စိတ်ဆင်းရဲဖို့ကပိုများတတ်ပါတယ်ပြီးတော့အနာဂတ်ဘဝခီးကိုကြံတွေးမျှော်ခေါ်မိပြန်ရင်လည်း အကောင်းဆုံးကိုတွေ့ကြင်ရတော့မှာပဲလို့မျောလင့်ထားနိုင်တောင်မှပဲမျောလင့်ထားတဲ့အတိုင်းဖြစ်မှဖြစ်ပါမလားဆိုတဲ့တန်မြာစိတ်ကြောက်ညစိတ်စိုးရင်စိတ်တွေကဖြစ်စည်းနှိမ့်ဆက်တတ်ပါသေးတယ်မသေးရမရေရတဲ့အနာကဆိုးတဲ့အနာကကိုမျောလင့်နေရတယ်ဆိုရင်တော့စိတ်ဆင်းရဲလိုက်မှပြောစရာမလိုတော့ပါဘူးဒါဖြင့်ဒီနေ့လောလောဆယ်ရှောက်နေရတဲ့ပစ္စုပန်ဘဝခရီးကကောတာယာဖြောင်မျိုးသလားလို့မေးစရာရှိပါတယ်။ ဒါလည်းလောကသဘာဝအရာ လူများစုအတွက်မตายမဖြောင်ပြူတာကပဲများပါတယ်မตายမဖြောင်ပြူတော့လည်းပဲယခုလောလောဆယ်လင်ငင်းဘဝလင်ငင်းကိစ္စကိုရင်မဆိုင်မဲရှောင်လွှဲနေလို့မရပါဘူးဒါကြောင့်ဉာဏ်ဝိရိယဇွဲတတ္တိကိုအရင်ခံပြီးအကောင်းဆုံးဖြစ်အောင်ပျော်ပျော်ပါးပါးရင်ဆိုင်တတ်ရပါတယ်အဲ့ဒီလိုရင်ဆိုင်ရင်လက်ငင်းအခြေအနေဟာဘလောက်ပဲဆိုဆိုအဲ့ဒီအဆိုးတွေက အကောင်းကိုမြင်အောင်ရွေးကြည့်ပြီးအစဉ်ပြေအောင်အသင့်နဲ့နှလုံးသွင်းရပါတယ် ဒါကိုယောနိသောမနတိကာရလို့ခေါ်ပါတယ်ဒီလိုဆိုရင်ချမ်းသာသလောက်ချမ်းသာပါတယ်ဘုန်းကြီးငယ်စဉ်၈နှစ်သားလောက်ကရေခတ်ချင်လွန်းလို့မိခင်ကတင့်တော်တဲ့ရေဦးကလေးတစ်လုံးဝယ်ပေးပါတယ်အဲ့ဒီရေဦးကလေးနဲ့ရေရင်းသွားပြီးရေခတ်ရတာကိုအင်မတန်ကြီးအကျဉ်းအကြီးကျေနပ်နေပါတယ်တနေ့တော့ရေဦးကိုရေထည့်ပြီးနှုတ်ခမ်းကဆွဲမလိုက်တာမှာရေဦးဟာ အုံပွင့်သွားပါတယ်ရေဦးနှုတ်ခမ်းကအခွေလိုက်လက်ထဲမှာပါလာပါတယ် ဒီအခါမှာအင်မတန်နှစ်သက်လာတဲ့ရေအိုးကွဲသွားတာကိုနှမျောခြင်းဝမ်းနည်းခြင်းစိတ်ဆင်းရဲခြင်းမဖြစ်ဘဲနဲ့အိုးကွဲတော့ပြည့်တောင်းကြသေးတယ်လို့စိတ်ထဲမှာ ဖြစ်ပေါ်တဲ့အတိုင်းနှုတ်ကလည်းထုတ်ပြောမိပါတယ်ဒါဟာလက်ငင်းပစ္စုပန်ဆက်ဆက်တွေ့နေရတဲ့အခြေအနေဆိုတဲ့ကအကောင်းကိုရွေးကြည့်ပြီးအစဉ်ပြေအောင်အသင့်အတင့်နှလုံးသွင်းမိတာပါပဲယောနိသောမနတိကာရလို့ဆိုရပါမယ်ဟိုခါတုန်းကတော့ဒီတရားသဘောတွေကိုနားမလည်သေးပါဘူး ဘုရားရှင်တော်မြတ်ဖရာရဲ့တရားတော်များကိုလေ့လာမိမှလောကသဘာဝကိုဆင်ញံသုံးသပ်မိမှပဲခိုငယ်စဉ်ကဖြစ်ခဲ့တာဟာဒီသဘောကိုလို့သဘောပေါက်မိတာပါဒေမိယဇတ်တော်မှာစကားမပြောတဲ့ဒေမိမင်းသားကိုခမည်းတော်မင်းကြီးရဲ့အမိန့်တော်အရသူ့နန္ဒယထာလင်းကမြို့ပြင်မှာတပ်ပြီးမြေပြုတ်ဖို့တွင်းတူးနေပါတယ်ဒီအချိန်မှာဒေမိမင်းသားကအခွင့်ကောင်းမယ်ဆိုပြီးယထာလင်းကိုသွားစကားပြောပြီးတော့ပြန်လွှတ်လိုက်ပါတယ် သူကတော့တော်ရဲဝင်သွားပြီးရသေးဖို့တရားကျင့်နေပါတယ်လေးရရှိတော့သူခမဲတော် မေတော်တွေသူထံရောက်လာကြပါတယ်အညိုရောင်လျော်တေသင်္ကန်းကြမ်းကြမ်းကြီးကိုဝတ်ထားတဲ့တင်မိရရသေးလေးဟာသူခမဲတော်မေတော်တွေကိုတည့်ရမိုးကြောင်းလေးရဲ့အပြင်ဘက်မှာတွေ့ဆုံအဲ့ခံပါတယ်ဧည့်သည်ကိုအဲ့ဝပြုတဲ့အနေနဲ့သူစားတဲ့တတိတရွတ်တွေကိုကြွေးတော့မင်းကြီးနဲ့မိဖုရားဟာသူတို့သားစားတဲ့ဒီအစာချမ်းကြီးတွေနဲ့ နုပြိုကြီးလည်းလမ်းဆန်းပြီးကြက်တရေရှိလာတဲ့သူတို့သားရဲ့မျက်နှာကိုဖက်ဆက်ဆက်ဆက်ကြည့်တော့ဘယ်လို့မှမဖက်မဟမိတာနဲ့အာအာလဲတဲ့အံ့ဩလဲအံ့ဩနေကြပါတယ်ဒါနဲ့မနေနိုင်ကြလို့သားတော်ဟာဒီလောက်ကြမ်းတမ်းတဲ့အစားအစာတွေစနေရပါရဲ့နဲ့သားတော်ရဲ့မျက်နှာအဆင်ဟာဘာကြောင့်ကြည်လင်ဝန်းပါနေရပါသလဲလို့မေးတော့တေမိယယတိလေးကအခုလိုဖြေပါတယ်သူ့အဖြေဟာ အလွန်မှတ်သားစရာကောင်းပါတယ်အတိဒါနာနုသောစာမိ နပဇပမနာဂတံပစ္စုပန်နေနယာပေမိတေနဝနောပတိရတိအကျွန်ုပ်ဟာအတိတ်ဖြစ်ရများကိုပြန်တွေးပြီးဆိုရင်ဘူးဆွေးမနေပါအနာဂတ်ရေးကိုလည်းမျှော်တွေးတောင်းတာမနေပါလက်ငင်းပစ္စုပန်အခြေအနေဖြင့်မျှတအောင်နေပါတယ်ဒါကြောင့်ရုပ်အစင်းကြည်လင်ခြင်းဖြစ်ပါတယ်လို့ဖြေပါတယ်တော်ရင်မြမဲအလယ်တည့်ရမှုတဲ့ငယ်ကလေးမှနေပြီးတည်တည်တည့်ရတေကိုသာစားတော့နေရပါရဲ့နဲ့ ရုပ်အစင်းညှိုးရော်၆သွေခြင်းမဖြစ်ဘဲကြည်လင် ဝင်းပါဆိုပြင်းနေရခြင်းဟာလက်ငင်းတွေ့ကြုံနေရတဲ့အခြေအနေကိုအကောင်းဘက်ကကြည့်ပြီးတင့်တဲ့အောင်နှလုံးသွင်းတတ်တဲ့အတွက်စိတ်ချမ်းသာနေလိုပါပဲပြီးတော့ယတိကလေးကအနာဂတပဇ္ဗာယအတိတတနုသောစနာဧတေနဘာလာတုတ်တန်တိနလောဝဟရိတောလူတောလူမိုက်တွေဟာလူမိသားအတိတ်ရေးတွေကိုပြန်တွေးဆွေးရင်နေတတ်ကြပါတယ်။ မဖြစ်လာသေးတဲ့အနာကအရေးတွေကိုလည်းညှို့တွေးတောင်းတနေတတ်ကြပါတယ်ပစ္စုပန်ကြကြမနေတတ်ကြပါဘူးဒါကြောင့်မဲသူတို့ရုပ်အစင်းတွေဟာရိပ်ဖြတ်ထားတဲ့ကြူရိုးလိုညှို့လို့ညှို့ရ6သွေးနေကြတာပါပဲလို့လည်းထပ်ဆင့်ပြီးပြောလိုက်ပါသေးတယ်သို့တော်လည်းအတိတ်ကချွေရင်ချက်တွေကိုသင်ခန်းစာယူခြင်းအနာဂတ်ရေးအတွက်တင့်လျော်တဲ့ကြိုတင်ပြင်ဆင်စီမံမှုပြုလုပ်ခြင်းဆိုတာကတော့ထိုက်တလောက်တော့ရှိရပါလိမ့်မယ်အတိတ်အနာဂတ်အရေးကိုပူဆွေးတောင်းတာပြီးတိတ်အလေးနဲ့မထားဖို့ပဲလိုပါတယ် မနေ့ကနဲ့နဲ့ဖြန်တဲ့ဒီကနေ့ပို့ပြီးအရေးကြီးတယ်ဆိုတဲ့သဘောပါပဲဒီနေ့လက်ငယ်အခြေအနေကိုအဆင်ပြေအောင်အသင့်အတင့်နှလုံးသွင်းနေထိုင်သွားတတ်ရင်ချမ်းသာပါတယ်အင်္ဂလိပ်လို live now ပစ္စုပန်ကြကြနေပါဆိုတဲ့နည်းပါပဲအခုပြောခဲ့တဲ့တင်းနေရောင်ရဲစွာနေထိုင်နည်းနဲ့ပစ္စုပန်ကြကြနေထိုင်နည်းနှစ်နည်းလုံးဟာလက်ကျင်ယူရင်ရပါတယ်လက်ကျင်လို့အသားကျလာတဲ့အခါမှာ အထူးဆင်ញင်နှလုံးသွင်းမနေရတော့ပဲသူ့အလိုလျောက်အစဉ်ပြေအောင်နှလုံးသွင်းမိပြီးဖြစ်ဖြစ်သွားတတ်ပါတယ်ဒီတော့ချမ်းသာပါတယ်သို့တော်လည်းဒီနေ့တွေဟာချမ်းသာစွာနေထိုင်နည်းမှာဒုက္ခဒုက္ခဆိုတဲ့ဆင်းရဲကိုသာတက်တရရစေတဲ့ဆင်းမိတို့သဘောမျှတာဖြစ်ပါတယ်ဝိပရိနာမဒုက္ခပြောင်းလဲဖောက်ပြန်ဆင်းရဲနဲ့သင်္ခါရဒုက္ခဖြစ်ပျက်ဆင်းရဲကိုမငြိမ့်စေနိုင်ပါဘူးမြတ်စွာဘုရားကတော့ဒီဆင်းရဲသုံးမျိုးလုံးကိုငြိမ့်စေတဲ့တတ္တိယနီး နေနည်းထိုင်နည်းကိုလည်းပဲညွှန်ကြားခဲ့ပါတယ်ဒီနည်းကိုတော့မြစ်ဖြတ်စေလို့ခေါ်ရပါလိမ့်မယ်အဲ့ဒါကဘာလဲဆိုတော့ရုပ်ဖြစ်သမျှနာမ်ဖြစ်သမျှကိုအမြင်မပြတ်တတိနဲ့စောင့်ရှုတဲ့နည်းပါပဲဒီလိုတတိနဲ့စောင့်ရှုရမှာအတိတ်ယုံနာနဲ့အနာဂတ်ယုံနာတွေကိုစောင့်မရှုရပါဘူးဘာကြောင့်လဲဆိုတော့အတိတ်ယုံနာတွေဟာချုပ်ပြတ်သွားကြပြီမှုမရှိကြတော့ပါဘူးအနာဂတ်ယုံနာတွေကလည်းမဖြစ်ပေါ်လာကြသေးလို့မရှိရသေးပါဘူးဒါကြောင့်သူတို့ကိုရှုလို့မရပါဘူး ဒီတော့လောလောဆယ်ရှိစေဖြစ်စေပစ္စုပန်ယုံနာကိုပဲရှုရပါတယ်ဒါကြောင့်ဒီနည်းလဲပစ္စုပန်ကြကြနေထိုင်နည်းတစ်မျိုးပါပဲဒီနေထိုင်နည်းနဲ့နေထိုင်သူကိုမြတ်စွာဘုရားကဗတ္တိကရတ္တတနေ့တာချမ်းသာစွာနေထိုင်သူလို့မိန့်ကြတော်မူခဲ့ပါတယ်အဲ့ဒီစောင့်ရှုနေထိုင်တဲ့နည်းကိုမြတ်စွာဘုရားကမဇ္ဈိမနိကေဗတ္တိကရတ္တတုတ်မှာအတိတဏ္ဏဝဂမေယနပ္ပတိကင်ခေအနာဂတံစသည်ဖြင့်ဟောတော်မူခဲ့ပါတယ်။ သွားမှုလာမှုထိုင်မှုထားမှုကိုယ်မှုဆမ်းမှုစားမှုတောင်းမှုလှုပ်ရှားမှုစတဲ့ရုပ်သဘောတွေဖြစ်တိုင်းဖြစ်တိုင်းစိတ်ကူးစဉ်းစားကြံစည်မှုလိုချင်တတ်မဲ့မှုစိတ်ဆိုးစိတ်ပြတ်မှုစတဲ့စိတ်သဘောတွေဖြစ်တိုင်းဖြစ်တိုင်းဖြစ်ဆဲဖြစ်ခိုက်မှာဖြစ်နေရှိနေတဲ့အတိုင်းတတိနဲ့အမြဲတစေစောင့်ရှုနေလို့ရှိရင်တနေ့တာလည်းမဟုတ်ပဲအမြဲတစေချမ်းသာစွာနေထိုင်နေထိုင်သူဖြစ်နိုင်ပါတယ်ဒီနည်းနဲ့ချမ်းသာရနိုင်မှုကိုနည်းနည်းပြောပါဦးမယ် မိမိတို့တဏ္ဍာမှာထင်ထင်ရှားရှားဖြစ်ပေါ်နေတဲ့ရုပ်သဘောစိတ်သဘောတွေကိုတတိနဲ့မရှုရင်အဲ့ဒီရုပ်အဲ့ဒီစိတ်တွေကိုတည်မြဲနေတဲ့အတ္တအသက်ဝိညာဉ်အနေနဲ့လဲဆွဲယူမိပါတယ်ပုဂ္ဂိုလ်တ attva ငါအနေနဲ့လဲဆွဲယူမိပါတယ်အဲ့ဒီလိုဆွဲလန်းယူမှမိတော့အဲ့ဒီပုဂ္ဂိုလ်တ attva ငါဆွဲကနေပြီးလိုချင်တတ်မဲ့နှစ်သက်တွေ့တာတာတွေစိတ်ဆိုးစိတ်ပြတ်မာနတက်တာတွေစတဲ့ကိလေသာတရားစိုးတွေဖြစ်ပွားလာပြီးဆင်းရဲတော့တာပါပဲအဲ့ဒီလိုအမှတ်မဲ့မနေပဲ ရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းပစ္စုပန်တဲ့တဲ့အရှိကိုအရှိအတိုင်းတတိနဲ့မပြတ်ရှုနေရင်တော့ဒီရုပ်တဏ္ဍာတွေရဲ့ပင်ကိုယ်ရဲ့အတွင်းသားသဘာဝကလေးတွေကိုဉာဏ်နဲ့ရှင်းရှင်းကြီးတွေ့မြင်လာပါတယ်။ဒီတော့အလုံးဟာသဘောတရားတွေကြီးပဲပုဂ္ဂိုလ်တ attva ဆိုတာငါဆိုတာတည်မြဲနေတဲ့အသက်ဝိညာဉ်အတ္တဆိုတာတကယ်စင်စစ်တော့မရှိပါလားလို့သဘောပေါက်လာပါတယ်။ဖြစ်ပေါ်လာပြီးပျောက်ပျောက်သွားကြတာကြီးပဲဖြစ်ချင်ပြည့်ချင်နဲ့မကောင်းတဲ့ဟာတွေကြီးပဲ အခိုင်အမာအာကိုးစရာအနှစ်အသာဆိုလို့ဘာမှမရှိတဲ့ဟာတွေကြီးပဲလို့လဲအနိစ္စဒုက္ခအနတ္တသဘောမှန်တွေကိုအမှန်တိုင်းသိမြင်လာပါတယ်ဒီအသိမှအမြင်မှန်တမာဒိဋ္ဌိဉာဏ်တွေကြောင့်ပဲလောဘဒေါသစတဲ့ကိလေသာတွေငြိမ့်နေတော့ချမ်းသာနေတာပါပဲဒါကြောင့်ဒီပစ္စုပန်ကြကြရှုပြီးနေနိထိုင်နည်းကိုချမ်းသာစွာနေထိုင်နည်းလို့ခေါ်ရပါတယ်ဒီနည်းကိုတရားရိပ်တာမှသွားပြီးထိုင်နေစဉ်ညာလျှောက်နေမှသာအသုံးပြရမယ်လို့မြတ်စွာဘုရားမဟောခဲ့ပါဘူး မိမိတို့အိမ်မှာ နေ့စဉ်အိမ်မှုကိစ္စတွေဆောင်ရွက်နေတဲ့အခါမှာရုံမှာစာသင်ကျောင်းမှာစသဖြင့်တက်ဆိုင်ရာလုပ်ငန်းကိစ္စတွေလုပ်နေစဲမှာလဲလောလောဆယ်ပြုမှုနေတဲ့အပြုအမူတွေကိုဖြစ်နိုင်သမျှအကြမ်းမြင်မြင်ဖြစ်ဖြစ်ပြစ္ဆုတ်ပန်တဲ့တဲ့စောင့်ရှုလေ့ကျင့်ပွားများနေရင်တဖြည်းဖြည်းထင်ရှားတဲ့ချမ်းသာရုပ်ကိုရလာမှမဟုတ်ချပါပဲဒီနည်းကိုဖြစ်နိုင်သမျှလိုက်နာကျင့်သုံးနေရင်အလုံးလုံးနေစဲမှာ တခြားကိုစိတ်အယောင်နေပါပြီး အလုတ်ထဲမှာပဲများသောအားဖြင့်စိတ်တည်ငြိမ်နေလို့ချမ်းလဲချမ်းသာပါတယ်အလုတ်လဲပြီးမှမသိမပင်မပန်းပဲပြီးသွားတတ်ပါတယ်အ ਨੇ ဆုံးလမ်းသွားတဲ့အခါမှာခြေရောက်လှုပ်ရှားမှုကိုရှုသွားရင်တောင်မှ စိတ်တည်ငြိမ်ချမ်းသာစွာနဲ့လူရအရက်ကိုတက်တက်သားသားနဲ့ရောက်သွားတတ်ပါတယ်ဒီနည်းကို အပြည့်အဝလိုက်နာကျင့်သုံးနေရင်အနုပါတိဒေသနိဗ္ဗာန်ခေါ်တဲ့အကျွမ်းမဲ့ချမ်းသာအထိရရှိနိုင်ပါတယ်ဒီနည်းနဲ့ပတ်သက်လို့ပြောစရာတွေခမ်းမြမ်းကြံပါသေးတယ် သို့တော်လည်းအချိန်မရတော့လို့နောင်အခွင့်သာတဲ့အခါကျမှပဲဆက်ပြီးပြောရပါတော့မယ်ဒီတော့အခုပြောခဲ့တဲ့ဗုဒ္ဓနိယချမ်းသာစွာနေထိုင်ဤသုံးဤကိုလိုက်နာကျင့်သုံးနိုင်ကြလို့အမြဲတစေဆင်းရဲလွတ်ကင်းချမ်းသာခြင်းနဲ့ပြည့်စုံကြပါစေတတ္တဝါမှန်၍တရားတွေ့ချမ်းမြေ့သာယာရှိပါစေ Wow.